စိတ်ဟာအာထုတ်တယ်ဆိုတာစိတ်ကိုထိန်းနေလို့ပဲဒီစိတ်ကလေးယဉ်ကျေးအောင်ဒီစိတ်ကလေးနုညံ့အောင်တိမ်မွေ့အောင်စောင့်ရှောက်ပေးရတာလေကြမ်းကြမ်းနေတဲ့စိတ်ကိုနုညံ့သွား ရန်ဆိုင်နေတဲ့စိတ်ကိုယဉ်ကျေးလာအဲဒီလိုရန်ဆိုင်တဲ့စိတ်ကိုယဉ်ကျေးအောင်ကြမ်းထမ်းတဲ့စိတ်ကိုလွတ်ရအောင်ဘာဝနာတရားနဲ့ပဲယဉ်ကျေးအောင်လွတ်ရအောင်လုပ်နိုင်တယ်တရားဘာနဲ့မှယဉ်ကျေးအောင်မလုပ်နိုင်လွတ်ရအောင်မလုပ်နိုင်လောကကြီးထဲမှာသိက္ခာပညာတွေ ထွန်းကားလာပါတယ်ဆိုတဲ့နိုင်ငံတွေမှာလည်းပဲဒီစိတ်ကိုတော့ချင်းဘယ်သူမှယဉ်ကျေးသွားအောင်မလုပ်နိုင်ကြဘူး။ကြံထမ်းတဲ့စိတ်ယဉ်ကျေးအောင်မြင့်ရအောင်ကြံထမ်းတဲ့စိတ်ယဉ်ကျေးတော်မလုပ်နိုင်။ဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့တရားတော်ကသာ ရန်ဆိုင်ကြမ်းထမ်းတဲ့စိတ်ကိုနှုတ်ညံပြီးတော့ယဉ်ကျေးလာဆောင်ရွက်ပေးနိုင်တယ်။တရကအမြာဖြင့်ထုတ်ပြရရင်အင်္ဂုမိမာလာကြီးဟာအနေချင်းကိုတောင်တတ်ဖို့ဓာတ်နဲ့လိုက်တယ်ဆိုတော့အဲ့ဒီအင်္ဂုမိမာလာရဲ့စိတ်ဟာနည်းနည်းရိုင်းလာလားအများကြီးရိုင်းလာလား များကြီးရိုင်းတာပဲကိုယ့်ရဲ့အမေရင်းကိုတောင်တတ်တယ်ဆိုပြီးတော့ဒါနဲ့လိုက်တာလေလက်ညှိုးတစ်ချောင်းကြီးရဖို့အတွက်ဒီကနေ့တော့ဖြင့်အမေပဲလာလာအဖေပဲလာလာလာခြင်းတဲ့ပုဂ္ဂိုလ်လာပဲတော့အဲဒီမှာအသေးတတ်ပြီးလက်ညှိုးဖြတ်နေဆိုပြီးတော့စောင့်ဆိုင်နေတဲ့အချိန်မှာအမေဖြစ်တဲ့ပုဂ္ဂိုလ်က မိခင်ရဲ့စိတ်ဓာတ်နဲ့တာရီလူလေးနိုင်ငံတော်ကိုအုပ်ချုပ်နေတဲ့မင်းကတားကိုဖမ်းမလို့တဲ့နှိပ်စက်မလို့တဲ့ထောင်သွင်းအကျဉ်းချမလို့တဲ့ငါတာရီလို့ရကြွရပြေးနေတော့လို့မိမိရဲ့အသက်ကိုမိမိရဲ့မေတ္တာစိတ်နဲ့တားလေးရဲ့အသက်ကိုတည်မှဆိုးလို့မင်းရဲ့ ဖမ်းကြည့်ပြီးတော့ငင်းချင်းငင်းတယ်ခံရမှာစိုးတဲ့အတွက်တခါလဲလာပြီးတော့အတိဒိဋ္ဌာတဲ့မိခင်ကိုတော်မှဒါနဲ့လိုက်တာဆိုတော့အများကြီးကိုကြံထမ်းတဲ့စိတ်ဓာတ်ပဲတိတ်ကိုရိုင်းဆိုင်တဲ့စိတ်ဓာတ်အဲ့ဒီရိုင်းဆိုင်ကြံထမ်းတဲ့စိတ်ကိုဘုန်းကြီးတို့မြတ်စွာဘုရားရှင်နဲ့တွေ့လို့ မြတ်စွာဘုရားရဲ့တရားတော်ကိုနာကြားလိုက်ရတဲ့အခါကျတော့အဲ့ဒီလောက်ရိုင်းဆိုင်ကြမ်းတမ်းတဲ့စိတ်တွေဟာနုညံရင်ကျင်းမှုတွေမရဘူးလားတခါတရားသိဉာဏ်တူတည်ရသွားတာတကယ်လို့တရားသိဉာဏ်တူတည်ရပြီးတော့တခါသူ့စိတ်ဓာတ်တွေဟာရောက်တမ်းကြမ်းတမ်းတဲ့စိတ်ဓာတ်တွေဟာနုညံစိတ်မှု့သွားတာ ဒါကြောင့်မြတ်စွာဘုရားရှင်ရဲ့တရားတော်ဟာရုံးဆိုင်နေတဲ့စိတ်ကိုလည်းပဲရှင်ကျေတော်အောင်စံချနေတဲ့စိတ်ကိုလည်းပဲမြင့်မြတ်လာဆောင်ရွက်ပေးနိုင်သည်။ဒါကြောင့်ယနေ့ဘုန်းကြီးတို့ယောဂီများရှင်မောင်တာဒနာရိပ်တာလာပြီးတော့တရားရှုပွားအားထုတ်နေတယ်ဆိုတာဟာယောဂလှပြင်တာလားစိတ်လှပြင်တာလားဒါစိတ်လှပြင်နေတာ စိတ်ကိုယဉ်ကျေးအောင်စိတ်လေးနှုတ်ရအောင်တိမ်မွအောင်လာပြီးတော့ပြင်ဆင်နေတာအဲ့မှာတတိပုတိတဲ့စိတ်ကလေးနဲ့ပြင်ဆင်နေတာသို့တော့ဒီစိတ်ကလေးထင်းရတာလွယ်သလားခဲရလားသိခဲရတာပဲဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအကျင့်သူဟာတဲ့တထောင်တက်ဖြင့်စစ်ပြုလာသူကိုမိမိကလည်းတထောင်တက်ဖြင့် ပြန်၍တက်ခိုက်ရင်တက်ခိုက်လို့နိုင်ခဲ့လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုမိမိကလည်းတထောင်တက်လို့ပြန်ပြီးတော့တိုက်တယ်။အဲ့ဒီတိုက်ပွဲမှာမိမိနိုင်တယ်။သို့တော်လည်းပဲအဲ့ဒီပုဂ္ဂိုလ်ကို အောင်ပွဲရသူလို့ငါဗျာမဟောဘူးရဲ့ငါဗျာမဟောဘူးရဲ့။မိမိစိတ်ကိုမိမိအောင်နိုင်တော်သူကိုယ်တာလည်း စစ်ပွဲ၌အလွန်မြတ်တဲ့အောင်ပွဲရသူလို့ငါဗျာဟောတယ်။တကယ်ကိုလက်လက်တွေနဲ့တိုက်ခိုက်လို့စစ်ပြုလာတဲ့ပုဂ္ဂိုလ်ကိုအန္တရာယ်ပြုလာတဲ့ပုဂ္ဂိုလ်ကိုမိမိကပြန်လဲပြီးတော့တထောင်တက်တယ်။ပြန်တက်လို့အနိုင်ရအဲ့ဒီပုဂ္ဂိုလ်ကိုအောင်ပွဲရသူလို့ငါဗျာမဟောဘူး။မိမိစိတ်ကိုမိမိနိုင်အောင်ရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ကိုသာအောင်ပွဲရသူလို့ငါဗျာဟောတယ်။ မိမိစိတ်လေးကိုယဉ်ကျေးအောင်ရှုနိုင်ပွားနိုင်အားထုတ်နိုင်တဲ့ပုဂ္ဂိုလ်မြင့်မြတ်သွားအောင်ရှုနိုင်ပွားနိုင်အားထုတ်နေတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်တည်တာလျင်အောင်ပွဲရတဲ့ပုဂ္ဂိုလ်ပါရတဲ့ပုဂ္ဂိုလ်လေဒီဒါကြောင့်မို့ခုတရားရှုပွားအားထုတ်နေကြတဲ့အခါမှာဒီကိလေသာဆိုတဲ့စစ်ပွဲမှာတိုက်ပွဲဝင်နေရင်းနဲ့တခါတော့တိုက်ပွဲကနေပြီးတော့ပြုတ်ကျသွားတဲ့ပုဂ္ဂိုလ်ကြီး နောက်တော့အရှုံးပေးသွားတဲ့ပုဂ္ဂိုလ်ကြီးမရှိဘူးလားအခု9ရက်ဆိုရင်လက်မြောက်ရှုံးပေးသွား10ရက်ဆိုရင်လက်မြောက်ရှုံးပေးသွားအဲ့ဒါတိုက်ပွဲကနေပြီးတော့ရှုံးပေးပြီးတော့နောက်ဆုတ်သွားကြတဲ့ပုဂ္ဂိုလ်ကြီးဒါတို့စိတ်ကိုအနိုင်ရတာလားအနိုင်မရတာလားနိုင်မရတာစိတ်အလိုလိုက်ပြီးတော့စိတ်အိမ်မှာဘာလုပ်ရရှိသေးတယ်အိမ်မှာဘာကံကြရရှိသေးတယ် ဒီလိုအကြောင်းပြချက်ကလေးနဲ့ပဲတခါလဲတက်ပွဲမှာရှုံးပေးရတာဒါကြောင့်မို့စိတ်တလုံးကိုနိုင်လို့ရှိရင်အားလုံးပိုင်တယ်တဲ့ရှင်းရှင်းဆရာတော်ကြီးများလားနာလိမ္မာမရုပ်သက်သာမီတဲ့နာမအေးရင်ရုပ်ခွေးဖြစ်လေကြီးလို့ရှင်းဆရာတော်ကြီးတွေကသုံးမှတ်တာဟောဒီစိတ်ဆိုတဲ့နံတရားလေးလိမ္မာလို့ရှိရင် ဒီယုတ်တက်တာမလားဆင်းရဲမလားယုတ်တက်တာမင်းဒီစိတ်ဟာဘုန်းကြီးတို့ယောဂီများယမ်းကြီးဆိုရင်လည်းအဝီသိကြည့်အောင်ဆွဲပြီးတော့မချနိုင်ဘူးလားဒီစိတ်ကလေးယမ်းကြီးဆိုရင်တော့တကယ်ကိုပဲယမ်းကြီးဆိုရင်ဒီစိတ်ကဘယ်ထိအောင်ဆွဲချနိုင်လဲအဝိဇ္ဇိအောင်ဆွဲချနိုင်တယ်လို့ဒီစိတ်ကလေးလိမ်မာပြီးယဉ်ကျေးပြီးဆိုရင်လည်း နိဗ္ဗာန်နိဗ္ဗာန်ရှိအောင်ဆောင်ပြီးတော့မပုတ်နိုင်ဘူးလားအဲဒီစိတ်ကလေးယဉ်ကျေးပြီးဒီစိတ်ကလေးလိမ်မာပြီးဒီစိတ်ကလေးညဉ့်ညံ့ပြီးဆိုရင်လည်းတည်ထီအောင်ပုတ်နိုင်တယ်နိဗ္ဗာန်ရှိအောင်ပုတ်နိုင်တယ်ဒါကြောင့်စိတ်တန်တန်တန်ဒုက္ခဝဟံစိတ်တန်စိတ်ဒီဒုက္ခရှင်ကျေးအောင်သမထဘာဝနာဝိပဿနာဘာဝနာဖြင့်ဆုံးမပြီးပြီးရှိတော်ဒုက္ခဝဟံ မချမ်းသာကိုချမ်းသာနိဗ္ဗာန်ချမ်းသာတဲ့အောင်ဆောင်တတ်ပါပြီဒီစိတ်လေးကိုယဉ်ကျေးအောင်ဆုံးမနိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုမချမ်းသာဖြစ်အောင်လည်းပို့နိုင်တယ်ပို့ချမ်းသာဖြစ်အောင်လည်းပို့နိုင်တယ်နိဗ္ဗာန်ချမ်းသာဖြစ်အောင်ဆောင်ပြီးတော့မပို့နိုင်ဘူးလားဒီနိဗ္ဗာန်ဖြစ်အောင်ဆောင်ပို့နိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများအခုတရားကွယ်မှာဝင်ပြီးတော့တရားလို့အားထုတ်ရ ဒီစိတ်ကလေးကိုထင်းရတာဆိုတော့လွယ်သလားခင်းရင်သလားဗျာတကယ်ကိုခဲခဲရင်ရင်ပဲတကယ်ကိုခက်ခက်ခဲခဲခုဘုန်းကြီးတို့ယောဂီများဒီစိတ်လေးကိုဆုံးမနေရတာဒီစိတ်လေးကိုထိမ့်သိမ့်နေရဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမှန်ကြည့်ရတဲ့ပုဂ္ဂိုလ်လိုပဲ။ဘာကြည့်ရတဲ့ပုဂ္ဂိုလ်ပါလိမ့်မယ်။အေးမှန်ကြည့်ရတဲ့ပုဂ္ဂိုလ်လိုပဲ။ မှန်ကြည့်တဲ့ပုဂ္ဂိုလ်ဟာလည်းမိမိရဲ့ရုပ်ရှင်ပုံမှာမဲ့ငြင်းခြင်းဒိသတိရှိမရှိကြည့်ရတာစစ်ဆေးရတာလေဒီအခုလည်းပဲဘုန်းကြီးတို့ယောဂီများလည်းပဲမိမိရဲ့တရားမှန်ခြင်းပုံမှာကြည်ပြီးတော့မိမိရဲ့စိတ်ရင်ကျင်းမရင်ကျင်းလှမ်းမလားကိုပြန်ပြီးတော့မကြည့်ရသေးဘူးလားဓမ္မကြည်ရင်ကျင်းမှုံပြင်ဝဲတင့်သွင်မနာ စိတ်အလှကိုတဲ့နိညာမရွေးတင်းစစ်စီလောတဲ့အခုယောဂီပုဂ္ဂိုလ်များဟာနေမှာဖြစ်စီညမှာဖြစ်စီမိမိရဲ့စိတ်အလှလေးပြုပြင်နေတာဒီစိတ်လေးကိုတကယ်လို့စစ်ဆေးပြီးတော့စိတ်လေးဟာမကောင်းတဲ့အကုသိုလ်စိတ်တွေမဝင်အောင်ဘာစိတ်တွေမဝင်အောင်လဲအကုသိုလ်စိတ်တွေမဝင်အောင်ဘုန်းကြီးတို့ယောဂီများအခုကုသိုလ်စိတ်ကြည့်တယ်ဖြစ်နေအောင် တနည်းအားဖြင့်မှတ်စိတ်ကလေးကြီးတွေဖြစ်နေတာတတိဥပ္ပိတဲ့စိတ်ကလေးနဲ့ရှုနေရတယ်၊ပွားနေရတယ်၊အားထုတ်နေရတယ်။ဒါပေမဲ့လို့အင်မတန်မှကျန်တဲ့စိတ်ကလေးဖြစ်ဒီစိတ်ကလေးဟာတခါတရံမှာဘာလို့တူတယ်လဲဆိုတော့တော်ထဲမှာရှိတဲ့မြောက်နယ်လေးပဲတူတယ်။ဒီစိတ်ကလေးကဘာနဲ့တူလဲ။ မြောက်နဲ့လူတွေတူတယ်မြောက်သူတို့တော်ဝါငြိမ်ငြိမ်နေကြလားမနေဘူးလားကဲဘုန်းကြီးတို့ယောဂီများမိမိတို့ပုတ္တုရှင်တို့ရဲ့စိတ်ဟာရောငြိမ်ကြလားမငြိမ်ဘူးလားကိုကိုကိုတော့တခါတည်းမှာငါစိတ်ကြီးငြိမ်တယ်လို့ထင်ရတယ်အဲ့လိုထင်တာထင်နေတာစိတ်ကအပြင်ရောက်စိတ်ကအပြင်ကိုသွားချင်ရင်သွားလျှောက်ချင်ရောက်ချင်ရင်ရောက်ရာလို့ကိုယ်ပေါ့တခါလဲစိတ်ကလျှောက်သွား ဒါကြောင့်မို့ဒီစိတ်ကလေးဟာတောမြောက်နေတူတယ်တဲ့မြောက်ကလေးမြင်အောင်ထင်ရခက်တယ်လို့ပဲစိတ်ကလေးမြင်အောင်ထင်ရတာရောမခက်ခဲဘူးလားစိတ်ကိုခက်ခဲတာလေတခါတည်းမှာတော့ဖြင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတိုးထဲမှာရှိတဲ့တခါဆင်ရန်ကြီးတွေတကယ်အသာကျူတာစာကျူရဲ့ရှားရန်ကြီးတွေနဲ့ဥပမာပေးပြီးဟောတဲ့အခါလည်းရှိတာ တခါတည်းရတော့လေလေမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကနွားနဲ့ဥပမာပေးထားတာနဲ့ရှိဗာနဲ့ဥပမာပေးထားတယ်နွားနဲ့ဥပမာပေးထားတာရှိတယ်ယထာကံပိနိဗ္ဗာန်တင်ယဝတ္တံဓမ္မံနရောဣဒံသံဃေဝတကံစိတ်တံတတိယရမဏိဌာနံယထာကံနိဗ္ဗာန်ထံပိနိဗ္ဗာန်တင်ယ ဝတ္တဓမ္မံတတော်ဤကဤရန်ဤလောက၌ဝတ္တံရိုင်းရကြံတတ်သောနွားငယ်ကိုဓမ္မံဓမ္မံတော်ကြည်ကြည်အောင်ဆုံးမလိုသောနရောလူသည်ရွတ်ခြင်းနာကြိုးဖြင့်ဓမ္မေတိတိုင်း၌ဓမ္မံခိုင်နေစွာနိဗ္ဗာန်တိယယထာဖွက်ချီရတကယ်လို့

နှစ်တိုးတကောင်မထင်းရင်အဲ့ဒီနှစ်တိုးထင်းရရင်နွားကြောင်သားဟာတခါရင်မြုပ်ငုံနဲ့မျက်ကွက်ကိုငုံရတာထင်းရတာလွယ်လို့လားခင်းရင်လို့လားခင်းရင်တော့အာကြည့်လို့တခါတော့နှစ်တိုးထင်းရတာအင်မတန်ကိုခင်းရင်လားတွားရင်ဒီနေရာမှာမောင်းသွားတယ်ဆိုရင်လည်းတခါတော့ဟိုတိခင်းဝင်စားဒီတိခင်းဆောစားဟိုတိခင်းရဲ့ဝင်ဒီတိခင်းရဲ့ဝင်တယ် အဲ့လိုဟိုတခင်ဒီတခင်နဲ့ဝင်နေဆိုရင်တခင်ပန်ရှင်နေရဲ့အဆိုအဆဲရောမခံရဘူးလားအနောက်အလန်းရောမခံရဘူးလားခံရရင်သူ့ကြောင်းနေတဲ့သူ့ထင်းနေတဲ့နွားကအထင်းရလွယ်လို့လားခဲရင်လို့လားတိတ်ကိုခဲရင်လားအဲ့ဒီမှာဘုန်းကြီးတို့ရဲ့ပုထုဇဉ်တို့ရဲ့စိတ်ဟာအဲ့ဒီနွားကိုနွားတူလေးလိုပဲတဲ့ ဒီသာဤလောက၌ဝိသံရံကြတတ်သောနွမ်းငယ်ကိုဓမ္မဓမ္မတော်ရင်ကြည်အောင်ဆုံးမလိုတော်နရောလူတိယုထေနာကျိုးဖြင့်ဓမ္မတိတိုင်း၌တန်လံခိုင်မြဲစွာဗန္ဓိယယတာပွဲ့ချီရန်တကဲ့သို့ဒီတော့ဒီနွားလေးဒီလောက်ဆော့တဲ့နွားလေးငြိမ်ခြင်းလို့ရှိရင်အဲ့ဒီနွားလေးကိုကျိုးနဲ့ချီပါအားနဲ့ချီရမှာလေ ကျိုးနဲ့ချီတဲ့ခံခံညံ့ညဲ့ချီတာအဲလိုချီပြီးတော့မိမိသူ့ကိုချီတန်းရမယ်ချီတန်းတစ်ခုကိုလေးတွေရွေးချယ်ပြီးတော့အဲဒီချီတန်းကိုခံခံညံ့ညဲ့ချီပါဒီလိုခံခံညံ့ညဲ့ချီထားလို့ရှိရင်အဲဒီနွားလေးဆော့လို့ပြေးလို့ရပါတော့မလားမရတော့ဒါပေမဲ့လို့တော့ကျိုးရှိရင်ရှိတော့တော့မယုံနေဘူးလား ရှုံးမယ်အဲ့လိုပဲဒီနွားလေးထင်ရတာခက်တယ်လို့ဘုန်းကြီးတို့ယောဂီများပုထုဇဉ်တို့ရဲ့စိတ်ကိုထင်ရတာရောလွယ်သလားဖြစ်ရင်သလားဒါကြောင့်ဗန္ဒီယေဝတကစိတ်တံတတိယကမနိရဏေဝံဤနိမရှာနာသုဒ္ဓတေဣဒသာသနိဣသာဝနာတော်မြတ်၌သကံစိတ်တံယံပြချမ်းချမ်းတော်မိမိစိတ်၌သိယံကို ဓမ္မတမတော်ရင်သေးအောင်ဆုံးမလို့တော့နရောယောဂီပုဂ္ဂိုလ်သည်ခွန်ကြီးတို့ဝိတုဇဉ်လုံးရဲ့စိတ်ကလည်းပဲရံနေစိတ်ကလည်းပဲသွားခြင်းရာသွားနေတယ်လာခြင်းရာလာနေတယ်ကြံခြင်းရာကြံနေတယ်တွေးခြင်းရာတွေးနေတယ်အဲဒီမှာရောက်ခြင်းရာရောက်ပေါက်ခြင်းရာပေါက်အနေအားဖြင့်စိတ်တွေဟာရောင်ရခတ်နေအောင်တွေးနေတယ် ဒါကြောင့်ပဇံစိတ်တန်ရံပြအကျဉ်းတန်တော်မိမိစိတ်၌စေရန်ကိုဓမ္မဓမ္မတော်ရင်ကြည်အောင်ဆုံးမလို့တော့နရောယောဂီပုဂ္ဂိုလ်သည်တတိယတတိကြီးဟုသောကျိုးဖြင့်ဗမဏီကိုနှုတ်စေအမူအရာအာယုန်၌ဒါနံခံရစွာတန်တိယဖွဲ့ချီရ၏သောတော်ကနွားစိုးလေးစိတ်ကိုဆော့တဲ့နွားစိုးလေးကိုငြိမ်စေခြင်း ကျိုးနဲ့ချီပြီးတော့ဒီတိုင်းတစ်ခုကိုခံဆိုင်ရင်းနဲ့သလုပ်ရမယ်။ချီထားရသလိုတဲ့ဘုန်းကြီးတို့ယောဂီများရဲ့စိတ်နိုင်စိတ်ရိုင်းလေးကိုလို့ပဲတတိဆိုတဲ့ကျိုးလေးနဲ့ချီပါ။ဘာကျိုးနဲ့ချီရမလဲ။တတိဆိုတဲ့ကျိုးနဲ့ချီပြီးတော့ဟိုမှာသဂတိနွားကိုတိုင်းမှာချီထားရသလိုဘုန်းကြီးတို့ယောဂီများမှလည်းပဲအာယုန်တိုင်းဖြစ်တဲ့မိမိရဲ့ကိုယ်နှုတ်အမှုဝေရာ ကိုယ်မူရာဖြစ်တဲ့ကောင်းအာယုံပင်အာယုံခြိလိုက်မှခြိထားလိုက်ပါထိုင်ပြီးရှုမှတ်နေရင်ဖောင်းအာယုံပင်အာယုံဖြစ်တဲ့ခြိပိုင်းကိုပါလို့ရမှာလေခြိထားလိုက်တာသင်းပြန်လျှောက်ပြီးတော့ရှုမှတ်နေခြင်းမှာဆိုရင်ကြွမှုနှမ်းမှုချမ်းမှုဆိုတဲ့ခြိတိုင်းမှာခြိထားလိုက်တာအဲ့ဒီမိမိရှုမှတ်ရမယ့်အာယုံတိုင်းမှာခံခံငဲငဲလေးခြိထားလို့ရှိရင်ဒီစိတ်ကလေးယုံလို့ထွက်လို့ရသေးရလား နေစိတ်ကြီးယုံမှုအတွက်လို့မရဘူးတကယ်တော့ဒီဘုန်းကြီးတို့ယောဂီများဒီတရားရှုမှတ်အားထုတ်ရတာအပြောလွယ်တယ်လို့အလုပ်ကြတော့ပါဖြစ်နေသိခက်တာပဲတရားရှုမှတ်တာပဲလွယ်လွယ်လေးပဲဓမ္မယုံနဲ့တော့သူများထိုင်လို့ထိုင်သူများသွားလို့သွားရတာပဲလို့ထင်တယ်တကယ်တမ်းကျထိုင်လို့တော့ရတယ်သွားလို့တော့ရတယ်ဒါပေမဲ့ဒီစိတ်ကလေးချိန်လို့တော့ရရလား မရဘူးစိတ်ကလူကသာခန္ဓာကိုယ်ကြီးကသာရိတ်တာမှနေတာစိတ်ကစိတ်တာမှနေရလားစိတ်ကလူကသာဓမ္မယုံကြီးထဲမှာထိုင်နေတာစိတ်ကဓမ္မယုံကြီးထဲမှာနေရလားမနေဘူးစိတ်ကတစ်ခါလေရောက်နေခါပြီးတော့ထွက်နေတာပဲဒါကြောင့်မို့လူကရိတ်တာစိတ်ကအိမ်မှာတဲ့ဒီလိုစိတ်တွေကအိမ်မှာပြန်ကြံ့လို့ပြီးတော့နေတယ်ဆိုတာအထင်သိတာဘာဖြစ်လို့ပါလိမ့်မယ် စိတ်ကိုခက်ခဲလွန်အားကြီးလို့ဘုန်းကြီးတို့ယောဂီများအခုတော့စိတ်လေးကိုခေါ်လိုက်ကြပြီအခုခေတ်မှာဆိုရင်ကွန်ပျူတာနဲ့ရိုက်တယ်လို့ပဲလေကွန်ပျူတာရိုက်တဲ့အခါမှာမိမိစလုံးလေးကြောက်သွားပြီဆိုရင်အဲ့ဒီစလုံးကိုလိုက်ပြီးတော့ရှာရမလုပ်ရဘူးလက်ရှာပြီးတော့ပြန်ပြီးတော့မခေါ်ရဘူးလားအခုလည်းလူမျိုးရဲ့စိတ်ကလေးကြံ့သွားလွတ်သွားတယ်ဆိုရင်တတိဥမျိုးရဲ့စိတ်ကလေးနဲ့ပြန်ပြီးတော့ရှုလိုက်ခေါ်လိုက် ခေါ်လိုက်ပြီးတော့ဟောမိမိရဲ့ဒီမှာရှုမှတ်ရမယ်အာယုဒ္ဒါဖြစ်တဲ့ကောင်းမှုပင်ကိုအာယုဒ္ဒိုင်ကိုပဲပြန်ပြန်ပြီးတော့ရှိရမယ်ခိုင်ခိုင်ငြင်းငြင်းဖောင်းနေသိနေနွားလေးဟာတစ်ခါကျိုးရှိသလားရန်တရရတော့ဖြင့်နွားဟာအငြိမ့်မနေတဲ့နွားဆိုတော့ကျိုးရှိရင်ရှိသလောက်တော့ပါဖြစ်မှာလေယုံမှာဒါပေမဲ့ခိုင်ခိုင်ချီမထားရင်တော့ယုံလို့ရှိရင်ကျိုးပြီးသွားရင်တစ်ခါပြန်ပြီးတော့လွတ်သွားပြန်တော့ လွတ်တော်တဲ့စိတ်ကိုတခါပြန်ပြီးလိုက်ဆောင်ရပြန်ရောပြန်ပြီးတော့ခြေတိုင်းကိုခံခံပြန်ခြေရပြန်ရောအဲဒီမှာခံခံလေးခင်းနေလေးခြေထားပြီဆိုရင်တော့ယုံတယ်ကျိုးရှိစေတနာယုံကြည်တယ်ယုံလို့မရဘူးကြာတော့မောလာပြီဆိုရင်အဲ့ဒီနွားဟာခြေတိုင်းလေးမှာပဲမငြိမ်ရပြီဘူးလားတခါလေခြေတိုင်းလေးမှာပဲမောပြီးငြိမ်သက်သွားတရားရှိမှတ်နေတဲ့ယောဂီကလည်းဒီတိုင်းပါပဲ တတိဥပ္ပိတဲ့စိတ်ကလေးနဲ့ဒီမှာရှုမှတ်ပြီးတော့ရှေ့စိတ်ကလေးထွက်သွားလိုက်တတိကလိုက်ထွက်တယ်ထွက်တယ်ရှုလိုက်ခန္ဓာပြန်ရောက်လာတဲ့ကောင်းအာယုပိအာယုကောင်းတဲ့စိတ်ကောင်းမှုပိမှုအာယုတိုင်းမှာပဲရှိလိုက်ကောင်းနေပိနေကောင်းနေပိနေရင်းရရှိဒီပေါ်မှာမမြဲသေးဘူးဆိုရင်စိတ်ကဘာဖြစ်သွားလဲပြန်လွတ်သွားပြန်လွတ်သွားတဲ့စိတ်ကိုပြန်ပြီးတော့တတိဆိုလို့ရှုနေချီပြန်ပြီးတော့ထွက်တယ်ထွက်တယ်ထွက်တယ်ရှုလိုက် ရှင်းလိုက်ရင်ဒီမှာခန္ဓာကိုယ်အာယုန်တိုင်းလက်ပြန်ရောက်လာလိမ့်မယ်အဲဒီခါမှာအာယုန်တိုင်းဖြစ်တဲ့ဖောင်းမှုပင်းကိုအာယုန်တိုင်းကိုခြိထားမြဲမြဲဖောင်းတယ်ပိန်တယ်အဲဒီပုံမှာကြာရှည်စွာခြိလို့မြင်းသွားပြီခိုင်ခိုင်မြဲမြဲလေးမြင်းသွားပြီဆိုရင်ဒီစိတ်ကလေးနောက်ကျယုံကိုထွက်လို့ရပါဦးမလားလုံးဝကိုမရနိုင်တော့ဘူးဒါကြောင့်စိတ်မိုက်နွားစို့တတိကျိုးနဲ့မတိုးယုံနိုင်အာယုန်တိုင်းခိုင်ခိုင်ခြိထားပါ ဖြစ်တာကအဲ့ဒီလိုရှီလို့ကိုမခိုင်တာကဖြစ်နေတယ်ရှီလို့ကိုမမြင်တာကဖြစ်နေတယ်ဘာကြောင့်မမြင်တာလဲထိရတာလွယ်သလားခဲရသလားသိခဲရတာဒါပေမဲ့လို့ဘုန်းကြီးတို့ယုံကြည်ညာမြတ်စွာဘုရားရှင်လက်ထက်တော်ခက္ကလကဟူပဏိတသာမဏေငယ်လေးခွန်ကြီးတလုံးအတောင်ဟောခဲ့သေးတယ် သံဃာတာမဏေငယ်လေးဟာအရှင်သာရိပုတ္တရာမထေရသူမြတ်ရဲ့နောက်ကတပိတ်လေးပိုက်ပြီးတော့ဆုံးခံလိုက်ဖြန်နန်းကနေပြီးတော့လေချာနန်းကကြွတဲ့အခါကျတော့တစ်ခင်းပန်းကင်းတွေစိုက်ပြိုးနေတဲ့အဲဒီမှာစိုက်ပြိုးရေးသမားတွေကနေပြီးမိမိရဲ့စိုက်ခင်းလေးကိုရေလိုချင်တဲ့အခါကျတော့မြောင်းတွေကရေကိုပေါက်တူးလေးနဲ့ရေမြောင်းလေးတံပေါ်ပြီးတော့ရေကိုမယူရဘူးလား အဲ့လိုလိုရင်းနှီးနေယူနေတာကိုတွေ့တဲ့အခါကျတော့ကိုရင်ငယ်လေးကအရှင်ဘုရားဒါပါလုတ်တာလေမေးသူကတစ်ခေတ်သားလေးဖြစ်တယ်ဘာမှမသိမသိတဲ့အခါကလည်းကျတော့ဒါပါလုတ်တာလေဆိုတော့အရှင်အဲ့ဒီမှာတစ်ခင်းစိုက်ပြီးတဲ့ပုဂ္ဂိုလ်ကမိမိရဲ့သိခင်းလေးသစ်ပင်လေးရေးလိုတယ်လေအဲ့လိုရေးလိုတဲ့အတွေ့အကြုံမှဟိုမှာရေးရှိတယ်ညောင်းလာနေပြီးတော့အဲ့ဒီမှာအခုမိမိရဲ့ တစ်ချင်းလေးရှိတဲ့ဘက်ကိုမြောင်းလေးပြန်ပြီးဟောဒီမှာတောက်တူးလေးနဲ့မြောင်းလေးဟောဟောပြီးတော့ရေကိုဒီဘက်ပြောင်းအောင်ယူလာအဲ့မှာကိုလူတွေနဲ့နေရာကိုဒီလိုလိုမြောင်းလေးနဲ့ရည်ယူရတယ်ကြော်တော့ဟောအရှင်တရားအဲ့ဒီရေတွေကတက်စီလားတမဲလားမေးတော့အဲ့မှာစင်္တာရိပုတ္တရာမထေရကြီးကငါရှင်သာမဏေဒါတက်တဲ့အရာဝတ္ထုတွေဖြစ်တယ်ဆိုတော့ အဲဒီမှာဗဟိကတာမဏေရေလေးစိတ်ထဲမှာဖာဖြစ်သွားတယ်ဆိုတော့ဩတက်မဲ့အရာဝတ္ထုတွေတောင်မှကိုလိုချင်တဲ့နေရာကိုရောက်အောင်ယူလို့ရသေးတာပဲငါတက်ရှိရတဲ့စိတ်နဲ့တရားမျိုးကိုငါထားတဲ့နေရာကိုဘာကြောင့်မနေရမှာလဲငါနေအောင်ကြိုးစားမယ်ဆိုပြီးတော့အဲဒီမှာချက်ချင်းနဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးကိုလက်အုပ်ကြည့်ပြီးတပည့်တော်ကြောင်းပြန်တော့မယ်ဗျာ ကြောက်ကြံတော့လို့ဗျာဆိုတော့ငါရှင်တာကြောင့်လည်းနေတဲ့အခါကျတော့တတိတော်တရားပြန်အားထုတ်တော့မယ်စိတ်လေးကိုချိန်တော့မယ်။ဘာချိန်တော့မှလဲ။ဒီတက်နဲ့အရာဝတ္ထုဖြစ်တဲ့ရေလိုတောင်လိုတဲ့နေရာလိုလလိုတွေ့တမ်းလို့ရတယ်။မသိလေးကိုလည်းငါထားရထားရနေရာနေရာမှာပေါ့ဆိုပြီးတော့အဲ့ဒီမှာပြန်သွားတာ။ဘုန်းကြီးကျမ်းစာများမှာလေးတွေရှိတယ်။သူဝရတိဝါသံမိမကတောပိသနစ္စကောတဲ့ မနုဿေဟိပုသိဖြီတော်ကောအတံတော်မဟာမုနိမနုဿေဟိလူအပေါင်းတို့ကသူတိဖြီတော်ကောင်းစွာမချော့တင်သေးအပ်တော်သူဝါဒီအတိကင်းအတိကင်းဝေးတော်ရကပြည့်သူ၏ငှက်ကလေးတော်မှလည်းပင်ဝါစံတင်ပြအညာလူစကားကိုဝရတိအညာနာလည်းအောင်ပြောပြတတ်ပါသေး၏ တော်ရမှနေတဲ့တော်ရမှပြစ်စားတဲ့ပြစ်တူရေးနဲ့ကလေးဟာသင်ပြတတ်တဲ့ပုဂ္ဂိုလ်များကသင်ကြားပေးလို့ရှိရင်လူရဲ့စကားကိုလူများရဲ့သို့ပြပိတတာမပြောတတ်ဘူးလားဒီလိုအဟိတရိစ္ဆာန်တော့အဟိတရိစ္ဆာန်ဖြစ်တဲ့ငွေကလေးကောင်းမှစကားလူစကားတွေသင်ပေးရင်လူလိုပဲကြံပြောတတ်သေးတယ်ဒီလိုလေဘာလို့ဒီစိတ်လေးကို နိုင်အောင်မထိနိုင်ရမှာလေကိုကိုကိုပြန်တတိပေးဖို့လေမနုဿိဟိတို့အပေါင်းတို့ကသူတိတ်ဒီတော့ကောင်းစွာမချော့တင်ကြသေးအပ်တော့မတတော်ဒီအတိထုံတိုင်းတော်ရဲကမြောင်ရမ်းပင်တော်လဲနေတကောအများသဘောကြောင့်ကပ်တတ်ပါကပ်ပြတ်တတ်ပါသည်ကဲဒီလိုဆော့ရမြောက်ဒီလောက်ရမ်းတိုင်းနဲ့မြောက် အဲ့ဒီမြောက်ကိုတောင်းမှသင်ကြားပေးတတ်တဲ့ပုဂ္ဂိုလ်များကလူပုဂ္ဂိုလ်များကသင်ကြားပေးလို့ရှိရင်စီးကျက်ဝါကျက်ညီညီမကတ်တတ်ဘူးလားဒီကံဒီလိုမြောက်တွေထိတ်ထိတ်ဆာအရင်အဆိုင်တွေတောင်းမှသင်ကြားပေးလို့ရရင်ယောဂီရဲ့စိတ်လေးကိုယောဂီကိုယ်တိုင်သင်လို့မရဘူးလားရှားရမှာပေါ့ကုကုကုကိုရအောင်ကြိုးစားရမယ်လေ စိတ်ရှိရှိနဲ့ရအောင်ကြိုးစားရမယ်ဒါကြောင့်မနောတေယပညာရှိဖြစ်တော်လူအပေါင်းတို့ကပညာရှိဖြစ်တော်လူပုဂ္ဂိုလ်များတို့ကလူသိဖြစ်တော်ကောင်းစွာသင်ပေးအပ်တော်မဟာမုနိမုနိထိုတရှင်တော်မြတ်ဗျာဤတတိသာတမိဖြစ်တော်ငါဖြင့်တို့တော်လူသားဒီကကောအာဇံတော်အဘယ်မှလည်းမလိမ္မာမယင်ကြည်ပဲရှိရာအာနိ။ တံတော်ဧဝစိတ်အစဉ်အေးရင်ကျေးရမည်တာယဟောတိဖြစ်ပါပေ၏ငါအပြည့်ဉာဏ်ရှိတဲ့ဒီပုဂ္ဂိုလ်တယောက်ပဲဒီလိုအပြည့်ဉာဏ်ရှိတဲ့ပုဂ္ဂိုလ်တယောက်ကဘာကြောင့်မိမိစိတ်လေးကိုရင်ကျေးအောင်မိမိစိတ်လေးကိုညံ့အောင်ဘာကြောင့်မဆုံးမနိုင်ရမှလဲငါရအောင်ဆုံးမမယ်ငါရအောင်ကြည်ကြည်အောင်အတိမေးပြီးတော့တတိကပ်ပြီးတော့ရှုမှတ်ပြီးတော့ဆုံးမမယ်လို့ကြိုးစားပြီးတော့ ယောဂီပုဂ္ဂိုလ်များကတတိဥသိတဲ့စိတ်ကလေးနဲ့ရှုမယ်မှန်မယ်ပွားမယ်အားထုတ်မယ်ဆိုပါရင်ဒီစိတ်ကလေးမရင်ကျင်းနိုင်ပေဘူးလားသင်ကျင်းနိုင်ရင်ခွန်ကြီးတို့ကအမေရိကန်နိုင်ငံကိုရောက်ခဲ့တဲ့အချိန်ကမှအခုဒီမှာကျန်းမာရေးကအတိုင်းပဲဘုံမှာတွေ့ခဲ့ရတာပြပွဲလေးတွေပါလေးတွေကိုခွန်ကြီးတို့အထူးစားအနေအားဖြင့်လောက်ကြပေးတယ် အဲဒီမှာအင်မတန်ကြီးမားတဲ့ငမန်းကြီးတွေအင်မတန်ကြီးမားတဲ့ဝေလငါးကြီးတွေအဲဒီဝေလငါးကြီးတွေတကယ်ကိုလူတကားနားလည်အောင်နားလည်နေတဲ့အတိုင်းပဲသင်ကြားပေးလိုက်တာလေသူတို့အချုပ်ကလေးပေးလိုက်လို့အချုပ်ကလေးပြလိုက်တယ်ဆိုရင်တစ်ခါခုံမယ်ကမယ်ကူးမယ်တန်းမယ်အမျိုးစုံလုပ်ပြတယ် တကောင်ကြီးလောက်တာဖြင့်အဲ့ဒီမှာအကောင်လေးအများကြီးစုပေါင်းပြီးတော့ညီညီညာညာလှုပ်ခိုင်းတာသိတာဩဇာကောင်းတာပဲဒါကဘုန်းကြီးကလေအဲ့ဒီမှာဒါကြီးကြည်ရင်းကနေပြီးတော့ပဏိတတာမဏေရေလေးရဲ့အကြောင်းကိုချက်ချင်းတရိယာအဲ့ဒီမှာချက်ချင်းတရိယာအဲ့ဒီထဲမှာဆိုရင်ရေချံလေးအဲ့ဒီမှာရေချံလေးကိုတခါရဲ့ချံလေးဆိုရင်လည်းသင်ကြားပေးထားလိုက်တာတကယ်ကိုတခါလူကနားလည်နေတဲ့အတိုင်းပဲ အမျိုးကိုခိုင်းတယ်လို့ခိုင်းခိုင်းတာတွေအကုန်ရအဲ့ဒီဝေလာငါးကြီးခိုင်းတယ်လို့ခိုင်းခိုင်းတာတွေအကုန်ရအကုန်လိုက်လာအကုန်လုံးလို့ဒါကကြီးမားတဲ့ဟာကြီးတချို့တော်ဝါလေးတွေရှိသေးတယ်အခြားကျတော်ဝါလေးတွေလည်းရှိသေးတယ်ခိုင်းတာကိုခိုင်းတဲ့အတိုင်းကိုအကုန်လုံးလုပ်နေတာရှိအဲ့ဒါကြည်ရင်မှတ်တတ်ဖို့ဘုန်းကြီးကဩမြတ်စွာဘုရားလက်ထက်ကမဏိတသာမဏေငယ်လေးဟာဒီလိုတက်တဲ့အရာဝတ္ထုစတယ်အရာဝတ္ထုတွေကြည့်ပြီးတော့ သူတို့တောင်းမှတင်ပေးလို့ရှိရင်တက်ရောက်နိုင်ပြီးရင်ငါစိတ်လေးကိုငါဘာကြောင့်မပြုပြင်ရမှာလဲငါရအောင်ပြုပြင်မယ်ငါစိတ်လေးကိုငါရအောင်ရင်ကျိုးအောင်ဆုံးမမယ်ငါငါထင်းသိမ့်မယ်ဆိုပြီးတော့ကြိုးစားပြီးအားထုတ်တယ်ဘုရားတနေ့ကဟောခဲ့တဲ့မင်္ဂလာမထေဆိုရင်လည်းမိမိကိုကိုမိမိပြန်ပြီးတော့ဆုံးမမိမိကိုကိုမိမိပြန်ပြစ်တင်ပြစ်တင်ဆုံးမပြီးတော့ကြိုးစားလိုက်တဲ့အခါကျတော့ရန်ဆိုင်တဲ့စိတ်ချမ်းသာတဲ့စိတ်ကလေးဟာမရင်ကြီးနေဘူးလားနော် ယဉ်ကျေးသွားတာလေအခုလည်းပဲကြည့်ပေါ့တော်တော်မှရှိတယ်ရှင်းလို့ဆိုတဲ့သရဝလေးကိုလူပကားသိရင်မတတ်သေးဘူးလားပြင်အင်ပန်ဆော့မြောက်ကိုတောင်မှသင်ကြားတတ်တဲ့ပုဂ္ဂိုလ်ကသင်ပေးရင်စည်းကျဝါကျင်ညီအောင်မတတ်တတ်ဘူးလားခင်ဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများရှင်ကျေးပါလေဆိုတဲ့လူတွေပဲဒီကွာအင်မတန်အသိဉာဏ်ရှိပါလေဆိုတဲ့ပုဂ္ဂိုလ်တွေပဲဒီအဲတော့မိမိရဲ့စိတ်လေးကိုမိမိယဉ်ကျေးအောင် ဒီရဲ့စိတ်လေးကိုညဉ့်ညံ့ထိတ်လို့မရနိုင်ဘူးလားရနိုင်တာပေါ့အဲ့မှာထုံးတဲ့ခါကလာမှာတော့ဖြင့်ဒီသမထဘာဝနာနဲ့ပဲဖြစ်စေဝိပဿနာဘာဝနာနဲ့ပဲဖြစ်စေအဲ့ဒီဘာဝနာတစ်မျိုးမျိုးနဲ့အထင်ရပြီဘူးလားဗျာစိတ်တန်တန်တန်ဒုက္ခဝဟမိမိရဲ့စိတ်မျိုးကိုတစ်ခါနဲ့သမထဘာဝနာဝိပဿနာဘာဝနာဖြင့်ရင်ကျေးအောင်ဆုံးမလိုက်လို့ရှိရင်တဲ့ဒီစိတ်လေးဟာရင်ကျေးသွားမယ်၊ဉာဏ်သွားမယ်တဲ့ ဒါကြောင့်အခုနွားထိုးနဲ့တူတဲ့စိတ်ကလေးဒီနွားလေးကိုချိန်တဲ့အခါမှာကျိုးနဲ့ချီပြီးတော့ထင်ရ။ဘာနဲ့ချီထင်ရလဲ။ဒီကျိုးနဲ့ချီပြီးထင်ရတယ်လို့မိမိတို့ရဲ့စိတ်ဆိုးစိတ်နိုင်ကလေးကိုလည်းတတိဆိုတဲ့ကျိုးလေးနဲ့မထင်ရဘူးလား။ကြက်တန်လေးကိုဆိုကြည့်လိုက်။စိတ်မှန်နွားဆိုတတိကျိုးနဲ့မတိုးယုံနိုင် အာယုန်တိုင်းခိုင်ခိုင်ချီထားပါစိတ်မိုင်နွားစို့တတိကျိုးနဲ့စိတ်လေးကိုတော့ဗာနဲ့ဥမာပေးလိုက်တယ်။နွားလေးနဲ့ဥမာပေးလိုက်တယ်။ဟုတ်တယ်မို့လား။တတိကိုတော့ပြင်ဗာနဲ့ဥမာပေးတာလေ။ကျိုးလေးနဲ့ဥမာပေးတာလေ။မိမိရဲ့ရှုကအာယုံကိုတော့ တိုင်နဲ့ဥမာပေးထားတယ်အစုကအာယုံကိုတော့ဗာနဲ့ဥမာပေးထားတယ်တိုင်နဲ့ဥမာပေးထားတယ်နွားစုလေးကိုနေပေးခြင်းရင်ကျိုးနဲ့ချီချီပြီးတော့တိုင်ကိုခံခံရင်းနဲ့မချီရဘူးလားဘုန်းကြီးတို့လောကီများရဲ့စိတ်မိုက်စိတ်ရိုင်းလေးကိုလေးနဲ့တတိဆိုတဲ့ကျိုးလေးနဲ့ချီချီပြီးတော့အာယုံတိုင်ကိုခံခံမချီရဘူးလားအာယုံတိုင်ဖြစ်တဲ့ခေါင်းအာယုံပင်အာယုံပေါ်မှာစိတ်ကြီးငြဲနေအောင်တတိထဝရိယစက်ပြီးရှုနေရင် ထိုင်လိုက်ပြီဆိုရင်စိတ်တွေကတော့တခါလဲငြိမ်နေရင်တော်ပြီဆိုပြီးတော့တခါလဲအိပ်ကျော်သွားအိပ်လိုက်သွားထိုင်လိုက်တာနဲ့တချို့ကအိပ်လိုက်သွားယောဂီမိတ်ကြီးဆိုတာနဲ့လည်းရှုမှတ်ဖို့သိမကူဘူးိပ်ပျော်အောင်မယ်အနေထားကိုပြင်တယ်အနေထားပြင်ပြီးဒီတိုင်းနေထားရင်အိပ်ပျော်တယ်ဆိုတဲ့အနေထားတဲ့အိပ်ထိုင်ရင်းနဲ့အိပ်ကြယောဂီတယောက်ပြောသလိုပဲရေကတော့9ရက်တော့ရှိပြီစိတ်ကတော့ဘယ်လိုမှမငြိမ်ဘူးစိတ်တော့အိပ်တတ်သွားတယ် ထိုင်ရင်းနဲ့မလုပ်တတ်သွားတယ်။ထိုင်ရင်းနဲ့အိတ်ချသွားတယ်။အဲဒါထိုင်ရင်းအိတ်ချလို့မဖြစ်ဘူး။ထိုင်ပြီးတော့ဒီစိတ်ကလေးကိုဘယ်မှမသွားအောင်ရှုပြီးထိရမှာဟုတ်တယ်မလား။ဒီစိတ်လေးကိုမကောင်းတဲ့စိတ်မိုင်းစိတ်ရဲ့စိတ်ကြမ်းတွေမဝင်အောင်ထိပြီးတော့ပြရမှာ။ဒါကြောင့်မို့အဲဒီမှာနွားသွေးလေးကိုကျိုးနဲ့ချီပြီးတော့တိုင်တစ်ခုကိုခိုင်ခိုင်နေနေရှိသလို့ ဟောဒီစိတ်မိုက်စိတ်ရင်းလေးကိုလေတတိဆိုတဲ့ကြိုးလေးနဲ့အာယုန်တိုင်းကိုခိုင်ခိုင်ရင်းနဲ့မချီရပေဘူးလားသူစိတ်မိုင်းနွားသူတတိကြိုးနှင့်မတိုးယုံနိုင်အာယုန်တိုင်းခိုင်ခိုင်ချီထားပါစိတ်မိုင်းနွားသူတတိကြိုးနှင့် မတိုးယုံနိုင်အာယုံတိုင်းခိုင်ခိုင်ချီတာပါဆုလိုက်ပါ ခံခံချီတာစိတ်မိုင်နွားပြေးသွားမရပါခံခံချီတာစိတ်မိုင်နွားပြေးသွားမရပါ စေမိမိတို့ဒီမှာစိတ်နဲ့စေရိုင်းလေးကိုမပြေးစေခြင်းမဆော့စေခြင်းတတိဆိုတဲ့ကြိုးလေးနဲ့မိမိရဲ့ရှုမှတ်ရမယ်ဖောက်မှုပင်မှုအာယုန်တိုင်းကိုခံခံလေးရှုမှတ်ပြီးတော့မနေရဘူးလားအေးဒဂရိနွားလေးဒဂရိနွားဆိုလေးမဆော့အောင်မပြေးအောင်မယုံအောင်ဘုဒ္ဓခင်ဒီတိခင်နဲ့မဝင်အောင်မဆအောင်ဆိုရင် အဲ့ဒီနွားလေးကိုကျိုးနဲ့ချီပြီးတော့တိုင်တစ်ခုမှခိုင်ခံရဲနဲ့ပါလောက်ထားရမယ်ချီထားရမယ်အဲ့လိုခိုင်ခံချီထားလို့ရှိရင်အဲ့ဒီနွားလေးဟာဟိုပြေးဒီပြေးဟိုစော်ဒီစော့ဟိုတခင်ဒီတခင်နဲ့ဝင်လို့စားလို့ရပါဦးမလားအဲမိမိရဲ့စိတ်ကလေးနဲ့ဒီတိုင်းပဲလေမိမိရဲ့စိတ်ကလေးနဲ့ဒီမှာ တတိဥသိတဲ့စိတ်ကလေးနဲ့ကိုရှုမှတ်တဲ့အာယုံတိုင်းပေါ်မှာခံခံနေနေရှိထားကြည့်ပါလားအဲမှာရှုမှတ်တဲ့အာယုံပေါ်မှာပဲဖောင်းတဲ့အာယုံပိန်တဲ့အာယုံပေါ်မှာပဲတခြားဖောင်းတယ်ဆိုလည်းမှန်လိုက်ပိန်အာယုံလေးပေါ်လာလိုက်ပိန်တယ်လို့ရှုမှတ်လိုက်ဖောင်းအာယုံလေးပေါ်လာလိုက်ဖောင်းတယ်လို့ရှုမှတ်လိုက်အဲဒီအာယုံတိုင်းပေါ်မှာပဲဒီမှာစိတ်ကလေးမြဲနေပြီတတိဆိုတဲ့ကြိုးလေးနဲ့ခံခံရှိထားပြီဒီမှာမြဲနေပြီဆိုရင်ဒီစိတ်လေးဟိုထွက်ဒီထွက်ဟိုပြေးဒီပြေးပြေးပါဦးမလား ဆိုလိုက်ပြေမရပါရှိတိုင်းမှာမောကငြိရပါပြေမရပါရှိတိုင်းမှာမောကငြိရပါ ကျိုးနဲ့ခံခံကြည်ထားတော့ဒီနွားလေးပြေးလို့ယုံလို့ရသေးလားယုံလို့ပြေးလို့ကမရတာကျိုးစီခြေကတော့တော့ယုံမယုံနေဘူးလားယုံနေခါကျတော့ဒီနွားလေးမမောနေဘူးလားမောရင်ပေပေးမှလည်းငြိမ့်နေရတယ်ခြေတန်လေးမှပဲငြိမ့်သွားရတာပဲအဲ့ဒီလိုပဲအခုတရားစွန့်မှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာလေဒီစိတ်လေးကဟိုပြေးပြီးပြေးဟိုပြေးပြီးပြေးတရေနှစ်ရေသုံးရေပြေးတယ် ရောက်ရခန့်နေတာဘယ်လိုမှထိန်းလို့မရတဲ့စိတ်နောက်တဲ့တစ်ဖြည်းဖြည်းယောဂီပုဂ္ဂိုလ်ကထိုင်ပြီးတော့ရှုမှတ်လို့မရတော့ရပ်ပြီးတော့ရှုမှတ်ပြီးထိန်းတယ်ရပ်တယ်ရပ်တယ်ရှုမှတ်ပြီးထိန်းတယ်ဒီလိုထိန်းနေရတော့ဈဉ္ညာလျှောက်ပြီးတော့ကြွားတယ်လမ်းတယ်ချတယ်ရှုမှတ်ပြီးထိန်းတယ်ရှုမှတ်နေတာဒီစိတ်ကိုလွတ်တာကထိန်းတာလားထိန်းနေတာကိုရှုမှတ်တဲ့အာယုံပေါ်မှာကိုတတိဥသိတဲ့စိတ်လေးနဲ့စက်နေတယ်ဆိုတာဒီစိတ်လေးကိုထိန်းနေတာဘယ်မှမသွားမသွားအောင်ဘယ်မှမလွင့်အောင် အခုအဲ့ဒီမှာယောဂီပုဂ္ဂိုလ်ကယောက်ကမှာချိန်တယ်ထိုင်ရင်ချိန်နေရပ်ပြီးရှုမှရင်းနဲ့ချိန်နေဈဉ္ညာလျှောက်ပြီးရှုမှရင်းနဲ့ချိန်နေနောက်ဆုံးဥရဟောနေတဲ့ခါမှာတော့မှရှုမှရင်းနဲ့ဒီစိတ်လေးကိုပါဖြစ်ပါလိမ့်မယ်ချိန်တာအဲ့ဒီမှာချိန်ရတာစိတ်ကလေးယုံကြည်ရင်မရဒီကနေ့ကဝရိယလေးစိုက်ပြီးတော့ရှုမှအဲ့ဒီမှာရှုမှတ်တဲ့အာယုံပေါ်မှာပဲသားလေးစိုက်ပြီးတော့ရှုမှတ်တော့မောတာသားစိုက်ရှုမှတ်တော့ပါဖြစ်လာတယ် ဒါပေမဲ့လို့ဒီစိတ်ထွက်လို့ရသေးရဲ့လားမရတော့ဘူးအဲ့မှာခြိတိုင်းသေးမှာပဲမောပြီးတော့မငြိမ်ရပြီဘူးလားအဲ့လိုငြိမ်နေပြီဆိုတော့ဒီစိတ်ထွက်လို့ရသေးရဲ့လားအဲ့ဒီမရတာကိုတမာရီလေးရသွားပြီလို့ပြောတာဘာရသွားတာလဲဆိုလိုက်မောကငြိမ်တဲ့စိတ်မထွက်ဒုကျက်တမာရီမှာမောကငြိမ်တဲ့ စိတ်မထွက်တိုးတက်သမာဓိမှာသုရှိမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြင်လာပြီဆိုရင်တမာတိလေးတွေရလာခဏိကတမာတိလေးတွေအားကောင်းလာတာနဲ့အမျှ အဲ့ဒီမှာသမာဓိတွေတခါလေခမိကသမာဓိလေးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုသိပြီးတော့ဆက်နေပြီးဆက်လာတာနဲ့များအားကောင်းလာပြီးအားကောင်းလာတာနဲ့အများအဲ့ဒီပေါ်မှာအဲ့ဒီမှာသမာဓိရလာတာနဲ့အများတခြားကာမေသန္တာယာပါဒာတိနာမိတ္တဘုဒ္ဓိကကိုကိုကဝိဇိကိစ္စဆိုတဲ့အဲ့ဒီနိဝရဏတရားတွေဝင်နိုင်လေရလားဝင်နိုင်တော့သောတော့ကစာပြီးအာသုကမှာတော့ နိဝရဏတရားကိုမဝင်ဘူးလားကာမိသန္တနိဝရဏဆိုရင်မိမိတို့သာသမီပစ္စည်းစတဲ့အလုပ်အာယုန်တွေနဲ့တခါတည်းစိတ်တွေကလုံးကြရတယ်။ဇာပါဒနိဝရဏနဲ့တခါတရံမှာဘေးကပုဂ္ဂိုလ်လုံးလုံးရှားရှားလုပ်နေတဲ့ပုဂ္ဂိုလ်ပေါ်မှာစိတ်ဆိုးတာရှိတယ်။တခါတရံမှာကိုယ့်ဟာကိုယ်ပဲစိတ်ဆိုးနေတယ်။ကိုယ့်ဟာကိုယ်ဘာဖြစ်နေလဲ။ဘာလို့လို့စိတ်ဆိုးတာလဲ။ရှုမှတ်လို့ရလို့လားမရလို့လား။မရလို့ တစ်ခါတည်းမှာကိုယ်ကကြိုးစားတယ်စိတ်တွေမထွက်အောင်ကြိုးစားကြိုးစားတယ်နေအောင်စိတ်ကထွက်ဒီပုဂ္ဂိုလ်ကြည့်လိုက်တဲ့အခါကျငင်းနေတာကိုယ်မှကြတော့ပြင်ဘလို့မှချိန်လို့မရတဲ့အခါတစ်ခါတည်းမှာလေကိုယ့်ဟာကိုယ်ကိုမကြင်မနှက်ဖြစ်ပြီးတော့ကိုယ့်ဟာကိုယ်ကိုကန်ဆောင်လိုက်ခြင်းနဲ့စိတ်ကြီးပေါ့အဲဒါမိမိကိုမိမိစိတ်ဆိုးတာဆုံနေတဲ့ဒေါသခေါ်တယ်။ဘာဒေါသလဲ။ဆုံနေတဲ့ဒေါသ ဘေးကပုဂ္ဂိုလ်ကအတန်နေပလန်နေလုံနေလို့ထိုင်လိုက်ထားလိုက်ဆူညံလို့စကားပြောလို့စိတ်ဆိုးတာကတက်ကြွတဲ့ဒေါသအဲ့ဒီပုဂ္ဂိုလ်ကထားပြီးထိုးခြင်းရက်ခြင်းဖြစ်တယ်အဲကိုကိုကိုကြကိုဟာကိုမကြင်မနာဖြစ်နေတာအဲမှာသုံးမြစ်တဲ့ဒေါသအဲ့လိုပြန်ပါရစိတ်ဆိုးမှုဖြစ်နေရင်ရောတမာတိရပါအောင်မလားမရတော့ဘူးနောက်ပြီးတော့ခိဏမိတာဘုန်းကြီးတို့ယောဂီများခိဏမိတာတွေဝင်နေပြီဆိုတာတစ်ဆက်ဆက်နဲ့ငံ့ကြီးနေ အိမ်မှာရောတရားမှတ်လို့ရသေးရဲ့လားအိပ်ပျော်နေတဲ့ပုဂ္ဂိုလ်အိမ်ငယ်နေတဲ့ပုဂ္ဂိုလ်ဘာမှတရားမမှတ်နိုင်လို့တဲ့အတွက်တမာတိဖြစ်ပါဦးမလားလုံးဝမဖြစ်တော့ဒါကြောင့်မို့ခိဏမိတ်တာနိဝရဏအခုရှုမှတ်မှုတွေလွတ်နေတော့တာတခါတည်းအကြတော့လေအစာများသွားလို့ခိဏမိတ်တာဝင်လာရှိတယ်တခါတည်းအကြသွားကြတော့လေပင်မပြီးတော့ခိဏမိတ်တာဝင်လာရှိတယ် ဒါကြောင့်ဘယ်ရှိနာမိကပဲဝင်ဝင်တမာရီရပါအောင်မလားတမာရီကြီးမရအောင်တားဆီးထားလို့သူ့ကိုနိဝရဏလို့ခေါ်ရတယ်။နောက်ဥဒိစ္စကိုပု္ပ္ပဥဒိစ္စဆိုတာပြန်တွန်းဥဒိစ္စဆိုတာပါလေပြန်တွန်းတာစိတ်ကြီးပြန်တွန်းနေပြီဟိုရောက်ဒီရောက်ရောက်ဘယ်ရောက်လို့ရောက်သွားမှန်းကိုမသိတော့ဘယ်ရောက်လို့ရောက်မှန်းကိုမသိတော့အောင်စိတ်ကြီးပြန်နေတာဒါဥဒိစ္စဖြစ်တယ်။ကိုပု္ပ္ပဆိုတာပူပန်တယ်။ ပြောမိတာနဲ့ဖြစ်ဖြစ်ပြုမိတာနဲ့ဖြစ်ဖြစ်တခါတရံမှာအတူနေပုဂ္ဂိုလ်ချင်းချင်းပေါ့ယောဂီချင်းချင်းကိုဟိုကလည်းမလုံးနဲ့လေယောဂီဘာလို့စကားပြောတာလဲစကားမပြောနဲ့ယောဂီဆိုတာစကားမပြောအောင်ကိုကအတူနေပုဂ္ဂိုလ်မှုစေရနာနဲ့သူ့ကိုတရားတိုးတက်သိခြင်းလို့သတိပေးပြောတာဒါပေမဲ့ဟိုပုဂ္ဂိုလ်ကကိုယ်တတိပေးတာကိုအမှန်ကြီးရောက်တာမှမနေ့တနေ့ကရှိသေးဆရာလုတ်ရှင်တာဟိုဘက်ကယောဂီက အပြောခံရတဲ့ပုဂ္ဂိုလ်ကမနေ့တနေ့မှရောက်တာသူနဲ့ကိုယ်နဲ့အတူတူရောက်တာပဲအခုသူကကိုယ်ဆရာလှုပ်ရှင်အဲတော့ဆရာလှုပ်ရှင်တယ်ဆိုတော့ဟိုကမကြင်မနှက်ဖြစ်နေတော့ဒီဘက်ကကြောမိတဲ့ပုဂ္ဂိုလ်ကဩကိုကတော့စေတနာနဲ့ပြောလိုက်တာသူကစေတနာကိုဝေဒနာရှင်သွားမှာပေါ့လားဆိုပြီးတော့ပြောမိတာကို ပြန်စဉ်းစားပြီးစိတ်မကောင်းဖြစ်နေတာကိုပူပန်းနေတယ်လို့ခေါ်တယ်ပုဂ္ဂိုလ်စားအဲလိုဖြစ်နေပြီဆိုရင်တော့တမာရိရပါအောင်မလား မရတော့ဘူးနောက်ပြီးတော့ဝိသိကိစ္စတရားနဲ့စပ်ပြီးတော့ယုံမှားမှုတွေဖြစ်ရတော့ဒီလိုရှုမှတ်နေရုံနဲ့တရားရပါမလားထိုင်ရှုမှတ်လို့ဖောင်းအာယုပင်အာယုလေးရှုရုံနဲ့ရပါမလားသွားတယ်သုံးဖို့ကြွတယ်နားနဲ့ချတယ်လို့ရှုမှတ်ရုံနဲ့တရားရပါမလားလို့ယုံမှားမှုတွေဖြစ်နေရင်အဲ့ဒီပုဂ္ဂိုလ်တရားရှုမှတ်ပါဦးမလားမရှုမှတ်တော့တမာရီရောရပါမလားအဲ့ဒါကိုနိဝရဏလို့ခေါ်တယ် အခုယောဂီပုဂ္ဂိုလ်ကအာယုမစိတ်လေးမြည်ပြီးတော့ပေါင်းတာလေးပေါ်လာလိုက်ပေါင်းနေပေါင်းတာလေးသုံးတာလေးရှိအောင်သိသွားသူဆုံးသွားပြီးတော့မှနောက်တစ်ခါပိန်မုံလေးအစ်စ်ဖြစ်ပေါ်လာအဲဒီပိန်မုံလေးဖြစ်လာတဲ့အခါလေးမှာယောဂီကပိန်နေရှုမှတ်လိုက်တယ်ပိန်မုံလေးဆုံးသွားသူဆုံးသွားပြီးတော့နောက်တစ်ခါပါလေးပေါ်လာတယ်ဖောင်းမုံလေးပေါ်လာအဲဒီမှာဖောင်းနေပိန်မုံလေးပေါ်လာလိုက်ပိန်နေ အဲ့လိုအဆက်မပြတ်ခေါင်းအာယုပိန်အာယုပေါ်မှာမှတ်သိကလေးဆက်ပြီးဆက်ပြီးချနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တမာရီရနေတဲ့အတွက်နိဝရဏတရားတွေမဝင်တော့တဲ့အတွက်စိတ်ကြီးညင်နွမ်းနေသလားဆင်ကျဲနေသလားနိဝရဏတရားကြီးကင်းနေတဲ့အတွက်အဲ့ဒီပုဂ္ဂိုလ်ကမှတ်သိကြည့်နေတဲ့သင်တရားနဲ့ဖြစ်နေတော့တာရှိကလည်းမှတ်သိနောက်ကလည်းမှတ်သိဟိုနောက်နောက်ပဲမှတ်သိမှတ်သိကြီးတဲ့ဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်စိတ်ကဝိတုဒ္ဓိစိတ်ကြီးပါဖြစ်နေတယ် စင်ကြဲနေတာကဲဆိုလိုက်တမာတိယကြည်ကြည်လှစိတ်ကစင်ကြဲလားတမာတိယကြည်ကြည်လှစိတ်ကစင်ကြဲလား ဟိုစိတ်တွေဆင်ကျင်လာပြီဆိုတော့ရေးကြည်မှအရေးထင်တယ်စိတ်ကြည်မှနမိတ်ထင်တယ်အဲ့တော့ကြည်လင်နေတဲ့ရေပေါ်မှာမျက်နှာလေးတွားပြီးအပ်ကြည့်လိုက်ပါမိမိရဲ့ပုံရည်ကလေးထင်လားမထင်ဘူးလားတကယ်လို့ရေကိုလုံးချင်းလေးထက်နှောက်ပြီးတော့မှပြန်ပြီးတော့မျက်နှာလေးအပ်ကြည့်ပုံရည်ကလေးထင်သေးရလားဘာဖြစ်နေလို့လဲနောက်နေလို့ ဒီတိုင်းနဲ့စိတ်တွေကြည်ဝင်လာပြီဆိုရင်အာယုံနမိတ်တွေမဖြစ်မိဘူးလားဒီဒီပထူကြောင်းကံဖရာစပြီးဖြင့်အဲဒီမှာနမိတ်တွေရှင်လာအဲဒီမှာယောဂီပုဂ္ဂိုလ်အကောင်းတဲ့အာယုံနမိတ်တွေလည်းရှင်ရှင်ရှင်နဲ့မကောင်းတဲ့အာယုံတွေလည်းရှင်ရှင်ရှင်နဲ့အိတ်ချအနိစ္စအဲလိုဘယ်လိုအာယုံမျိုးတွေဖြစ်ဖြစ်ဖြစ်ပေါ်လာတဲ့အာယုံတိုင်းဟာပေါ်ပြီးရင်ဘာဖြစ်သွားလဲဒီတော့ပါတာဒီပဲ အဲတော့စိတ်ကြီးကြည်လင်လာပြီဆိုရင်ဒီလိုပဲအာယုနမိတ်တွေဖြစ်တတ်တယ်အခုယောဂီပုဂ္ဂိုလ်ဟာစိတ်လေးကနိဗ္ဗာန်တရားကြီးကင်းပြီးတဲ့အခါကျတော့စင်ကြယ်လာတယ်အဲလိုစိတ်ကြီးစင်ကြယ်လာတဲ့အခါကဏ္ဍကျတော့တကယ်တဘာဝအမှန်တွေကိုသိသိချာချာသိလာတယ်တဘာဝအမှန်တွေကိုသိသိချာချာသိလာတယ်ဘုန်းကြီးတို့ဒီမှာရေတွေဟာအပေါ်ကနေရေမော်တွေဖုံးအုပ်ထားတဲ့အခါကျတော့အောက်ကငါးတို့လိတ်တို့ပဇွန်တို့မမြင်အောင် ရေမော်တွေအလုံးကျင့်သွားပြီးကြည်လင်သွားပြီဆိုရင်အောက်ကငါးလေးတွေလိတ်လေးတွေပစုံလေးတွေသွားနေတာအကုန်လုံးမတွေ့ရပြီဘူးလားတကယ်သူ့တဘာဝမြင်ရတယ်လို့ပဲအခုရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ဟာလေစောစောပိုင်းကတော့စိတ်မကြည်လင်သေးတော့ဖောင်းနေဆိုရင်လည်းပဲတခါတော့ဝမ်းသာကြီးဖောင်းတာပိန်နေဆိုရင်လည်းဝမ်းသာကြီးပိန်သွားအဲဒီမှာဖောင်းတာလည်းငါပဲဖောင်းတယ်လို့သိတာလည်းငါပဲပိန်တာလည်းငါပဲပိန်တယ်လို့သိရတာလည်းမှတ်နေတာလည်းငါပဲလို့ငါတခုတည်းထင်တယ် အခုကျတော့အဲ့လိုမဟုတ်တော့တင်းချင်းတည်းရင်ဖောင်းနေဆိုရင်တင်းပြီးကမ်းလာတဲ့သဘောလေးတွေ့လာတယ်။တင်းပြီးတော့စပြီးတော့တင်းပြီးတော့နောက်ဆုံးတင်းမှုလေးဆုံးသွား။နောက်တစ်ခါပိန်နာလေးပေါ်လာတဲ့အခါကျတော့ဟောတင်းချင်းတည်းရင်ရွေးပြီးတော့ရော့ရော့ရော့ရော့ကျသွားတယ်။သုံးတော့ကဖောင်းနေဆိုရင်ဝမ်းဘက်ကြီးပေါင်းလာတယ်။တင်းနေဆိုရင်ဝမ်းဘက်ကြီးအခုကျတော့ဝမ်းဘက်ဆိုတဲ့ တရားမတင်တော့ဘဲနဲ့တင်းကာလာတဲ့သဘောရင်ရောကျသွားတဲ့သဘောရင်တင်းကာလာတဲ့သဘောနဲ့ရောကျသွားတဲ့သဘောတင်းလာတာလေဓာတ်နဲ့ပြောရင်ဘာဓာတ်လဲရောကျသွားတာရဲ့ဘာဓာတ်လဲအဲ့ဒီဝါရောဓာတ်ကရုပ်လားနာလားအဲဒီလိုတင်းသဘောရောသဘောလေးကိုသိနေတဲ့စိတ်လေးကပါလေကဲဒီတော့ဖောင်းနေဆိုရင်လည်းဗာနဲ့ပါကိုတွေ့ရတယ်ပိန်နေဆိုရင်လည်းဗာနဲ့ပါကိုတွေ့ရတယ် ယုံနာတစ်ချက်သဘာဝအရှိသဘာဝအတိုင်းမသိပေဘူးလားဗျာအဲ့ဒါစိတ်တွေညင်နွားနေလို့လားဆင်ကျဲနေလို့လားကဲဆိုလိုက်စိတ်စင်ကြဲမှသဘာဝတိယအမှန်ပါစိတ်စင်ကြဲမှသဘာဝတိယအမှန်ပါ ဒီစိတ်ကြီးစင်ကြယ်လာပြီနိဗ္ဗာန်တရားတွေကျင်းသွားပြီအကုသလဝိပ္ပတိလည်းကျင်းသွားပြီသောမဒေါသမောဟတရားတွေလည်းမဝင်တာတော့မှတ်စိတ်ကြည့်တယ်ထိုင်တော့လည်းမှတ်စိတ်ရတော့လည်းမှတ်စိတ်သွားတော့လည်းမှတ်စိတ်ကြောင်းတော့လည်းမှတ်စိတ်စားရတော့တဲ့နေရာကစမှတ်စိတ်ကြည့်တယ်အစဉ်တစ်တွင်းနဲ့မှတ်စိတ်ကြည့်တယ်စင်ကြယ်နေတယ်အဲလိုမှတ်စိတ်ကြည့်တဲ့စင်ကြယ်နေတဲ့အခါကျတော့သူရှုတိုင်းရှုတိုင်းရင် သဘောအမှန်လေးတွေသောတော်ကပြောတဲ့ကောင်းတဲ့ကံမှာကျင့်ကြလာတဲ့သဘောပိန်တဲ့ကံမှာရောကြသွားတဲ့သဘောအဲ့ဒီသဘောလေးမြင်ရတယ်လို့ဈဉ္ဉံကြောက်တဲ့ခံမှလေးလေးခြိတော့ဆိုတဲ့တံပြောက်ပြီးတော့ဟောကြွတယ်ဆိုရင်လည်းတည်ရခြင်းတည်ရခြင်းရွေးပြီးပန်းလာတဲ့သဘောနှမ်းတယ်ဆိုရင်လည်းတည်ရခြင်းတည်ရခြင်းရွေးပြီးတင့်တောက်သွားတဲ့သဘောချတယ်ဆိုရင်လည်းတည်ရခြင်းတည်ရခြင်းလေးပြီးကျသွားတဲ့သဘောကျမ်းနဲ့ရှိရတဲ့မာသဘောပြော့သဘောအဲ့ဒီမှာသူ့ရဲ့တဘာဝလေးတွေကြီးတဲ့အကုန်လုံးသိနေတယ် ဒါရင်ကကြီးတဲ့အားကောင်းလာတဲ့ခက္ကလကြတော့အဲဒီတင်းတဘုံလေးတွေတောင်တဘုံလေးတွေလှုပ်တဘုံလေးတွေရွေတဘုံလေးတွေဟာသူ့ဟာသူဖြစ်ပေါ်လာပြီးတော့သူ့ဟာသူပဲပါဖြစ်သွားတာလေတခါတော့ကိုယ်ဆုံးချုပ်ပြောက်ချုပ်ပြောက်သွားတယ်ကိုကြည့်နေတဲ့အချိန်မှာပဲကိုကြည့်နေတဲ့အချိန်မှာပဲဟိုမှာပေါ်လာတာလည်းပြီးလိုက်တယ်မရှိတော့ဘူးကိုယ်ဆုံးသွားတာလည်းပြီးလိုက်တယ်အဲလိုကျင်းတာလေးကလည်းသင်ပြီးပြောက် တောင်းတာလေးကလည်းတောင်းပြီးပြောင်းလှုပ်တာလေးကလည်းလှုပ်ပြီးပြောင်းရိုးတာလေးကလည်းရိုးပြီးပြောင်းမာတာလေးကလည်းမာပြီးပြောင်းဒီသိနေတဲ့ရှုတိစိတ်လေးကလည်းသိပြီးတာနဲ့ပါဖြစ်သွားတာမြဲတာတွေ့သလားမမြဲတာတွေ့သလားဒီအဲ့လိုတခါနဲ့တဘာဝမြင်ပြီဆိုရင်တဘာဝလက္ခဏာတွေကောင်းကောင်းအားကောင်းလာတာနဲ့အများသင်္ကတသာမညစတဲ့လက္ခဏာတွေရှင်းရှင်းလင်းလင်းမသိရပါဘူးလားအဲ့လိုလက္ခဏာတွေအလုံးပြည့်စုံလို့အနိစ္စဒုက္ခအနတ္တ မမြဲတဲ့သဘောဆင်းရဲတဲ့သဘောအစိုးမရတဲ့သဘောကိုကိုယ်တိုင်ဉာဏ်သက်ဝင်သွားလို့ရှိရင်ဝိပဿနာဉာဏ်နဲ့အဆင့်ဆင့်ရင့်ကျက်ပြည့်စုံပြီဆိုရင်မဉ္ဇဏ်ကိုဉာဏ်ဆက်ရောက်နိဗ္ဗာန်မျက်မှောက်မပြုတ်နိုင်လေဘူးလားဗျာဆိုလိုက်တဘာဝတိမနိဗ္ဗာန်ရောက်ရဧကံတံတဘာဝတိမနိဗ္ဗာန် နိဗ္ဗာန်ရောက်ရာဤကံတံသုကဲဒီလိုယောဂီပုဂ္ဂိုလ်များတဘာဝဖြစ်တဲ့သဘောအမှန်လေးတွေသိဖို့ဆိုတာပထမစိတ်ကြည်လင်ဖို့မလိုဘူးလား စိတ်စင်ကြယ်ဖို့မလိုဘူးလားစိတ်စင်ကြယ်တယ်ဆိုတာနိဝရဏတရားတွေရောနေတာလားကျင်းသွားတာလားအတွေးစိတ်တွေရှိနေတာလားမရှိတော့တာလားကျန်တဲ့စိတ်တွေလက်စိတ်ထွက်စိတ်တွေရှိနေတော့လားမရှိတော့တာလားမရှိတော့ဘဲနဲ့မှတ်သိကြည့်တယ်ပဲမြဲနေတာအဲဒီမှာကောင်းအောင်ပင်အာယုထိုင်ပြီးတော့ရှုမှတ်တော်လဲထိုင်အာယုနဲ့မှတော့မှတ်စိတ်လေးမြဲနေရက်ပြီးရှုပြန်တော့လဲရက်တဲ့အာယုနဲ့မှပဲရှုမှတ်စိတ်လေးမြဲနေ တွားရင်လည်းကြွတဲ့လမ်းနဲ့ဖြားတဲ့အာယုံပေါ်မှာပဲရှိမှစိတ်ကလေးငြင်းအဲဒီပေါ်မှာမှတ်စိတ်ကလေးငြင်းနေပြီအနည်းကြာသွားပြီဆိုတော့သူ့ရဲ့သဘောသူ့ရဲ့သဘာဝအကုန်လုံးမသိရပေဘူးလားသူ့ဟာသူပေါ်လာတာလည်းသိတယ်လို့သူ့ဟာသူကြောက်သွားတာလည်းမသိရဘူးလားသူ့ဟာသူဖြစ်လာတယ်လို့သူ့ဟာသူပြက်သွားတာလည်းမသိရပေဘူးလားကိုယ်ကနေပြီးတော့လိုက်ပြီးတော့ဖြစ်ဖြစ်ဖြစ်ဖြစ်လို့ဆိုလျာမြန်တို့သေးလား မလို့ဉာဏ်နဲ့ယောဂီပုဂ္ဂိုလ်ဟာစောင့်ကြည့်နေရင်လည်းကိုကျင်လိုက်ကျင်လိုက်ကျင်လိုက်ကျင်လိုက်နေသိသိကြကြဉာဏ်ဒီဉာဏ်ကိုမတွေ့ရဘူးလားအဲ့လိုတွေ့ရပြီဆိုရင်ခန္ဓာကိုဉာဏ်ရောက်သလားမရောက်ဘူးလားအဲ့ဒီချိန်ကျရောက်သွားတယ်အဲ့ဒီခါကျမှခန္ဓာဉာဏ်ရောက်သွားအဲ့လိုခန္ဓာဉာဏ်ရောက်အောင်ကြိုးစားပြီးရှုဖို့ရမလိုဘူးလားအဲ့လိုရှုတဲ့ခါကဏ္ဍမှန်လေတယ်ဆိုတော့ကဘရဝလေး တောထဲမှာရှိတဲ့အဟိတရိစ္ဆာန်တွေတောင်မှလူတွေကနေပြီးတော့အမျိုးမျိုးသင်ကြားပေးလို့ရှိရင်စကားပြောတတ်သေးတယ်။ကကြိုကကွက်နဲ့မြောင်းကနိုင်သေးတယ်။လူတွေခိုင်းသမျှအမျိုးစုံလုံနိုင်သေးတယ်။အဲဒီလိုအရင်ဆိုင်ဖြစ်တဲ့ဘဝတွေတောင်မှသင်ပေးလို့ရနိုင်တယ်။မိမိစိတ်ကိုမိမိယဉ်ကျေးအောင်ဆုံးမလို့သင်လို့မရနိုင်ဘူးလား။ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီလိုဝိပဿနာလို့လုပ်တဲ့အခါမှာ လေးငါးဆယ်ရက်လောက်အားထုတ်ရင်လည်းဘာမှမဖြစ်လို့စိတ်ဓာတ်ကြဖို့လိုသေးရလားမလိုပါဘူးဆွဲကောင်းကောင်းနဲ့ကြိုးစားဖို့မလိုဘူးလားဘုန်းကြီးတို့ယောဂီများလောကစီးပွားရေးတွေကြီးပွားရေးတွေကြီးပွားအောင်ဆိုတာတောင်သဘောဖြန့်ရုံနဲ့တော့အလကားရနိုင်ပါမလားဘုန်းကြီးတို့ကာယအားဉာဏအားနဲ့ကြိုးစားပြီးတော့မလုပ်ရဘူးလားလုပ်ရတယ်အတတ်ပညာတွေသင်ခြင်းနဲ့ဆိုရင်လည်းတစ်ခါတော့ဖတ်ရုံနဲ့ ဒါတွေကိုအလုံးတတ်မြောက်ပါမလားနေ့စဉ်ရက်စက်စက္ကန့်မိနစ်နာရီမလားရက်တိုင်းရက်တိုင်းဝိကျင့်ရံတွေကိုအမြဲတမ်းအလေးအကျက်မလုပ်ရပေဘူးလားအဲ့လိုအလေးအကျက်တွေလို့တင်ကြမ်းမှအလုံးတတ်မြောက်တာဟုတ်တယ်မလားအဲ့တော့တရားကိုလို့လေဘုန်းကြီးတို့ယောဂီများတကယ်ဆင်းရဲအလုံးစုံအကုန်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်မျက်မှောက်ပြုဖို့ဆိုတော့လွယ်လွယ်လေးနဲ့တော့ရပါမလားမရဘူးဒါလေးတော့ဘောပေါက်တာဖို့တို့တယ် တချို့ကတိတ်ကိုအပြောကတိတ်ကြီးလွန်အားကြီးတယ်တိတ်လွယ်တာပဲတိတ်လွယ်တာပဲတခါလေပြောလိုက်တာမှတခါလေဟောဒါတိတ်ပြီမို့အတိတ်ကြီးကြီးနေလို့လားတိတ်ကြီးပြီဆိုတာလေအပြီးကြီးတယ်ပြောနေတာကျင့်ဖို့မပါဘူးအဲ့တော့မကျင့်ဘဲနဲ့ဘုန်းကြီးတို့ယောဂီများရနိုင်ပါမလားမြတ်စွာဘုရားကမကျင့်နေနဲ့သာရမယ်ဆိုရင်ဖြစ်နိုင်ရင်သူ့ရဲ့တတိကံဝကကြီးကျွန်တော်အပင်ပန်းခံပြီးကျင့်ခိုင်းမှာမဟုတ်ပါဘူးမြတ်စွာဘုရားဟာ ကရုဏာရှင်မေတ္တာရှင်ကြီးပါဟုတ်တယ်မလားအဲတော့ဒီလိုပြန်မှခံပြီးတော့သူ့ရဲ့တိကာဝကတွေကိုဒီလိုရှင်းခိုင်းမှာမဟုတ်ပါဘူးကဲငါတရားဟောပြမယ်ဒါလို့နားလိုက်ကြနာပြီးပြီဆိုသိပြီမို့လားသိရင်မင်းတို့သောတာပန်ဖြစ်ပြီသဂရဂံဖြစ်ပြီအနာဂံဖြစ်ပြီဉာဏ်နာဖြစ်ပြီလက်မှတ်ပေးလိုက်ပါပေါ့အခုအဲ့လိုမှမဟုတ်ပဲအဲတော့ရှင်းညာအာထုတ်ကြဒီမြတ်စွာဘုရားလက်ထက်ကအခုဝါဟုချိန်ကာလမှာယဟန်တော်ကြီးမြတ်စွာဘုရားထံကနေ ကမ္မထာမယူရဘူးလားကဲကမ္မထာယူပြီးတော့ဝါသွင်းချိန်ခါကာလမှာမြို့ရဲဝင်အာထုတ်တာလားတော်ရဲသွားအာထုတ်တာလားကဲအစင်းနဲ့အပင်မှခံပြီးတော့သွားအာထုတ်ကြတာဒါလိုချင်လို့လေတရားလိုချင်လို့တစ်ချက်စင်းရဲငြိမ်းချင်လို့အာထုတ်ကြတာအပင်မှခံစင်းရဲခံပြီးတော်ရဲမှာသွားပြီးအာထုတ်တာမိုးရဲချိန်ခါကာလကဲအာထုတ်ပြီးတော့မှတချို့ပုဂ္ဂိုလ်တွေဟာအကုန်လုံးသွားအာထုတ်ကြတဲ့ပုဂ္ဂိုလ်တွေအကုန်လုံးမရပါဘူးဟုတ်တယ်မို့လားပါရမီမပြည့်စုံနေတဲ့ပုဂ္ဂိုလ်ရရင်လား မရဘူးတကယ်တော့ကြိုးစားတာတောင်မရတာဒီလောက်ကလေးလွယ်လွယ်လေးနဲ့ကဲသိပြီမို့လားသိရင်ပြီးပြီကဲဒါဒီလိုရှင်းဒီလိုဆိုပြီးတော့တခါနဲ့သိရင်ပြီးပြီသိရင်ပြီးပြီနဲ့ပြောပြောသွားတာတွေကစိတ်ကိုလွယ်လုံးအားကြီးတယ်ဘုန်းကြီးတို့ယောဂီများအဲ့ဒီအတိကပညာတိပါပါတိပါလိမ့်မယ်ပညာတိပါဘုန်းကြီးဟောလို့ဟောရင်းနဲ့ပြီးတယ်အတိကပညာတိပါနာရင်းနဲ့အတိကပညာတိပါစာပတ်တာလို့ပြီးတယ်အတိကဘာတိလဲ တင်ညာပြီးတွေပါဘုန်းကြီးတို့ယောဂီများတင်ညာသိနေတာပြီးနေဆိုရင်ဘုန်းကြီးတို့ရဟန်းတာမဏေတွေတရားအထုတ်ဖို့လိုသေးလားပြင်လေးကဒုက္ခအနတ္တဆိုတဲ့မမျက်စိရဲ့စိုးမရတဲ့သဘောကြီးစာပြီးမသိခဲ့ဘူးလားဒီစာပြီးသင်ကြားလာခဲ့တာအားလုံးအထုတ်ဖို့တော့မလိုတော့ဘူးတော့သိရုံနဲ့တာပြီးကြကြရန်ဆိုရင်တော့အထုတ်ဖို့မလိုပါဘူးသို့တော့ဘုန်းကြီးတို့ယောဂီများအာထုတ်မှရမှာမို့မြတ်စွာဘုရားကအာထုတ်ဖို့အတိုက်တွန်းနေဘူးလားနော် နိလမကစွာနဲ့ဖြစ်နေဆိုရင်အသက်နဲ့ခန္ဓာကိုယ်တောင်မငဲ့မညာကာယေသဇီဝိတေသအနပိကတံဥပသပေတိကိုယ်နဲ့အသက်တောင်မငြင်းနဲ့တဲ့မညာနဲ့တရားရရေးတွေကြိုးစားအားထုတ်လို့မြတ်စွာဘုရားမတိုက်တွန်းဘူးလားဟင်းဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းနိလမှန်ကန်စွာနဲ့ရပြီဆိုရင်ကတော့အဲ့ဒီနိလအတိုင်းဒီမှာတော်ရမှာရှိတဲ့တရားဝါလေးတွေတောင်မှသင်ကြားလို့တက်မြောက်နိုင်ရင် ငါစိတ်ကိုငါဘာလို့တည်နေအောင်မထိနေရမှာလဲဒီနည်းနဲ့မရရင်ထိုင်ကြည့်ရှုမှတ်လို့မရရင်ဘုန်းကြီးတို့ယောဂီများဘယ်လိုရှုမှတ်မလဲရပ်ပြီးရှုမှတ်ရပ်ရှုမှတ်လို့မရရင်ဈင်းနဲ့ဆောက်ရှုမှတ်ဈင်းနဲ့ဆောက်ရှုမှတ်လို့မရရင်လဲလျောင်းပြီးရှုမှတ်ဣရိယာပုဘယ်နှပါဟောခဲ့လဲကဲဘယ်ဣရိယာပုလည်းပဲရှုမှတ်ရှုမှတ်ဒီကနေ့ဒီတစ်ချိန်မရရင်နောက်တစ်ချိန်ရအောင်မကြိုးစားရဘူးလားနောက်တစ်ချိန်မရရင်နောက်တစ်ချိန်နောက်တစ်ချိန်မကြိုးစားရဘူးလား ဒီကနေ့မရရင်ဘုန်းကြီးတို့ယောဂီများစိတ်ကမကြနဲ့မနဲ့ပါဆက်ပြီးတော့မကြိုးစားရဘူးလားအဲ့လိုကြိုးစားတဲ့ပုံကိုယ်တွေအတွက်အောင်မှန်းဆိုတာရှိတာဟုတ်တယ်မလားအောင်မြင်မှုဆိုတာကြိုးစားတဲ့ပုံကိုယ်အတွက်ဘုသူအတွက်ရင်ဒီကြိုးစားတဲ့ပုံကိုယ်အတွက်အောင်မြင်မှုဆိုတာရှိပါတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲစိတ်တည်ငြိမ်အောင်မထုံးနိုင်လို့စိတ်ဓာတ်ချပြီးတော့စိတ်ဆင်းရဲမနေပါနဲ့အချုပ်ကြီးချိုးပြီးမပြစ်လိုက်ပါနဲ့အဲ့ဒီတော့ ဖိဒိဋ္ဌံဖြစ်တဲ့အရာအဆိုင်တွေတောင်မှယဉ်ကျေးအောင်ဆုံးမလို့ရရင်ငါ့ရဲ့စိတ်လေးကိုငါဘာလို့ယဉ်ကျေးအောင်မဆုံးမနိုင်ရမှာလဲငါကြိုးစားမယ်ဆိုပြီးတော့တတိယဝရိယစိုက်ပြီးတော့ကြိုးစားရင်တရားရနိုင်သလားမရနိုင်ဘူးလားဒါကြောင့်ယထာတံပင်နိဗ္ဗာန်တေယဝတ္တံဓမ္မနရောတိကဗန္တိယဝတကံစိတ်တံတတိယရမဏိဒလံ ဤရာဤလောက၌ဝတ်စာရိုင်းကြကြံတန်သောနွားငယ်ကိုဓမ္မဓမ္မတော်ကြည်ကြအောင်ဆုံးမလိုသောနရောလူသည်ရွှေထေနာကျိုးပြင်းထန်သည်တိတိုင်၌ဒါနခိုင်နေစွာနိဗ္ဗာန်တရားယထာဖွဲ့ချီရတကယ်သို့ဧဝတတပမာချယုထုတူသလျင်ဤရတာပနေဤမြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးအတွင်း၌ တကံစိတ်တံကြံကြကြံထသောမိမိ၏စိတ်မှစေရန်ကိုဓမ္မဓမ္မတော်ရှင်ကြီးအောင်ဆုံးမ၍နေသောနရောယောဂီပုဂ္ဂိုလ်သည်တတိယတတိရိဟုသောကျိုးဖြင့်ရမဏေကိုနှုတ်စေမူရအာယုန်၌ရမဏေခေါင်းမူပိန်မူအာယုန်၌ရမဏေထိုင်မူထိမူဆိုတဲ့အာယုန်၌ရမဏေကြွမူနှမ်းမူချမ်းမူဆိုတဲ့အာယုန်၌ ဒါနံခိုင်ရဲစွာဗန္တိယပွက်ရှိရာ၏ဤသည်ဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဒီစီမံရခုချမ်း